ခန်းကြီး32အငယ်1မှ30တေကိ32ခုဒွါဒသမလတရက်နေ့တွင်ဒါရဖျားဤနှုတ်ကပတ်တော်သည်ငါစီတို့ရောက်လာ၍အချင်းလူသားတင်းသည်အေဂုတ်ထုရှင်ဘင်ဖာရောမင်းအတွက်မိတမ်းခြင်းကို ပြု၍ပြောဆိုရမည်မှာတင်းသည်လူမျိုးတို့တွင်ခြင်သေးပြိုကဲ့သို့ဖြစ်၏အိုင်၌နေသောမိကြောင်းကဲ့သို့လည်းဖြစ်၍မြစ်တို့ကိုကူးသွားလျက်ခြေဖြင့်ရေကိုလှုပ်ရှားလျက် မြည်ရီကိုနောက်စေ၏အရှင်သာရဘုရားမိတော်မူသည်ကားလူမျိုးများစုဝေးလျက်ငါသည်ပိုက်ခွန်နှင့်တင့်ကိုအုံမိ၍သူတို့သည်ပိုက်ခွန်နှင့်တကွတင့်ကိုဆွဲယူကြလိမ့်မည်ငါသည်တင့်ကိုကုန်းပေါ်မှတင်၍လွင်ပြင်၌ပစ်ထားမည်မိုးကောင်းကင်ငှက်အပေါင်းတို့ကိုတင့်အပေါ်မှနားစေမည်မြေသားအပေါင်းတို့ကိုဝါစွာကြွေးမည်တင့်အသားကို တောင်တို့အပေါ်၌ငါခင်းမည် ကျိုင်းတို့ကိုတင့်ကိုနှင့်ပြည့်စေမည်တင်မှယူသောအသွေးဖြင့်မြေကိုတောင်ထိပ်တိုင်အောင်ဆိုစေမည်မြေတို့သည်တင့်အသွေးနှင့် ပြည့်ကြလိမ့်မည်တင့်ကိုငါဆုံးစေသောအခါမိုးကောင်းကင်ကိုငါဖုံးလွှမ်း၍ကျေတို့ကိုမိုက်စေမည်နေကိုမိုးအုံစေ၍လာသည်လည်းအလင်းကိုမပေးရတင့်အထက်မိုးကောင်းကင်၌ထွန်းလင်းသော အလင်းအိမ်အလုံးစုံတို့ကိုမိုက်စေ၍ တင့်ပြည်ကိုမှောင်မိုက်နှင့်ဖုံးလွှမ်းမည်။တင်မတိဘူးသောအတိုင်းတိုင်းအပြည်ပြည်တို့တွင်တင်ဖြစ်စည်းခြင်းအကြောင်းကိုငါကြားစေသောအခါလူမျိုးများတို့ကိုစိတ်ပူပန်စေမည်။အကယ်စင်စစ်တည်အမှုကြောင့်လူမျိုးများတို့ကိုငါမိမောတွေ့ဝေစေမည်။ငါသည်ရှင်မြင်တို့ရှေ့မှဓာနှင့်ရွယ်သောအခါသူတို့သည်တင့်အမှုကြောင့်ထိတ်လန့်ကြလိမ့်မည်။တင်ဆုံးရှုံးသောနေ့၌ သူတို့သည်အတီးတီးမိမိတို့ အသက်ကြောင့်ခဏခဏစိုးရင်တုန်လှုပ်ကြလိမ့်မည်ဟုအရှင်သာရဘုရား မိန်တော်မူ၏အငယ်7မှ16အရှင်သာရဘုရားမိန်တော်မူသည်ကားဘာဘူးလုံရှင်မြင်းဤဓာသည်တင့်အပေါ်သို့ရောက်လိမ့်မည်ခွန်အားကြီးသောသူကြောက်မဲ့ဖွယ်သော လူမျိုးအပေါင်းတို့ဖြင့်တင်ဤအလုံးရင်းကိုငါလဲစေမည် သူတို့သည်အဂုတ်တုမာနကိုနှိမ့်ချ၍ပြည်သားအလုံးရင်ရှိသမျှကိုဖျက်ဆီးကြလိမ့်မည်များစွာသောရေအနာမှကျက်စားသမျှသောတရိษံတို့ကိုလည်းငါပယ်ရှင်းမည်နောက်တဖန်လူခြေနှင့်တရိษံခြေသည် ထိုရေကိုမနှောက်စေရ ထိုရေကိုငါကြည်စေ၍မြည်ရည်သည် စီကဲ့သို့စီးစေမည်ဟုအရှင်သာရဘုရားမိန်တော်မူ၏ငါသည်အဂရုပြည်၌ ဥစ္စာရှိသမျှကို ကုန်စေခြင်းဟာတုတ်တင်ပယ်ရှင်း၍ပြည်သူပြည်သားအပေါင်းတို့ကိုဒဏ်ခတ်သောအခါငါသည်ထာဝရဘုရားဖြစ်ကြောင်းကိုသိရကြလိမ့်မည်ဤ၍ကအေဂရုပြည်အတွက်ပြုရသောမိတမ်းခြင်းသည် အမျိုးမျိုးသောသူတို့သမီးတို့သည်လည်းမိတမ်း၍အေဂရုပြည်နှင့်ပြည်သားအလုံးရင်ရှိသမျှတို့အတွက်မိတမ်းကြလိမ့်မည်ဟုရှင်ထာဝရဘုရားမိန့်တော်မူ၏ အငယ်16မှ32တက်ကြီး32ခု ပထမလ35ရက်နေ့တွင်သာဝရဖျား၏နှုတ်ကပတ်တော်သည်ငါစီတို့ရောက်လာ၍အချင်းလူသားအေဂရုပြည်သားအလုံးရင်အတွက်မိတန်းခြင်းကိုပြုလောမြေတွင်တည်းသို့ဆင်းသွားသောသူတို့နေရာမြေအောက်ရက်သို့တိုင်အောင်ကြော်သောသောလူမျိုးသူတို့သမီးတို့နှင့်တကားနှိမ့်ချလျက်မွဲ့ဆူရမည်မှတင်းသည်သူတစ်ပါးထက်သာ၍လှသလော အရေပြားလီးခြင်းကိုမခံသော လူတို့နှင့်အတူဆင်းသက်၍နေရာကျလော့။ထားဘေး၌အပ်သည်ဖြစ်၍ထားဖြင့်သေသော သူတို့နှင့်အတူလဲ၍သေရသောကြောင့်၊သူကိုယ်တိုင်မှစ၍သူ၏လူအလုံးအရင်းရှိသမျှတို့ကိုဆွဲကြလော့။ခွန်အားအကြီးဆုံးသော သူရဲတို့သည်မရဏာနိုင်ငံထဲကသူနှင့်သူ၏အခြံအရံတို့ကိုနှုတ်ဆက်ကြလိမ့်မည်။သူတို့သည်လည်းဆင်းသွားကြပြီ။ထားနှင့်သေ၍ အရေပြားလီခြင်းမခံသောအဖြစ်၌လဲနေလျက်ရှိကြ၏ထိုအရ၌အာရှုရနှင့်သူ၏လူအလုံးရင်းပေါင်းတို့လည်းရှိကြ၏သူတို့သည်ဓာဖြင့်တည်၍လဲနေလျက်ပတ်လေအရရတို့၌သူတို့တင်ကြိုင်းများ ရှိကြ၏ထိုတင်ကြိုင်းတွင်တို့သည် ဥမင်အတွင်အနားမှစီလျက်မင်းတင်ကြိုင်း၌ပတ်လေခြံရံလျက်ရှိကြ၏အသက်ရှင်သော သူတို့၏နေရာ၌ သူတစ်ပါးကိုကြောက်စေတတ်သောသူဖြစ်တော်လဲထိုသူရှိသမျှတို့သည်ဓာဖြင့်တည်၍လဲနေကြ၏ထိုရ၌အေလံနှင့်သူ၏တင်းကြိုင်ပတ်လည်၌သူ၏လူအလုံးရင်ရှိသမျှတို့သည်ဓာဖြင့်တည်၍လဲလျက်ရှိကြ၏အသက်ရှင်သောသူတို့၏နေရာ၌သူတစ်ပါးကိုကြောက်စေတတ်တော်လဲအယေပြားလီချင်းကိုမခံသောလူဖြစ်၍ မြေအောက်အရတ်သို့ဆင်းသွားရသဖြင့်မြေတွင်တဲသို့ဆင်းသွားသောသူတို့နှင့်အတူအဆက်ကွဲလျက်တည်သောသူတို့နှင့်အတူ နေရာချကြ၏မိမိအလုံးရင်းနှင့်အိပ်၍သူတို့တင်ကြင်တွင်တို့သည်ပတ်လည်၌ရှိကြ၏ထိုသူရှိသည်များတို့သည်အေပြားလီးခြင်းကို မခံသော လူဖြစ်၍ဓာဖြင့်တည်ကြ၏အသက်ရှင်သောသူတို့၏နေရာ၌သူတစ်ပါးကိုကြောက်စေတတ်တော်လဲ မြေတွင်တဲသို့ဆင်းသွားသောသူတို့နှင့်အတူအဆက်ကွဲသဖြင့်တေသောသူတို့နှင့်အတူနေရာကျကြ၏ထိုအရ၌မိမိအလုံးရင်ရှိသမျှတို့နှင့်အတူမေရှက်လည်းရှိ၏တုပလလည်းရှိ၏တင်းကြိုင်တွင်တို့သည်ပတ်လည်၌ရှိကြ၏အသက်ရှင်သောသူတို့၏နေရာ၌သူတစ်ပါးကိုကြောက်စေတတ်တော်လဲထိုသူရှိသမျှတို့သည်အယေပြားလီးခြင်းကို မခံသောလူဖြစ်၍ ဓာဖြင့်တေလျက်နေကြ၏သူတို့သည် ရှေးကာလ၌လဲ၍တည်သောအယေပြားလီချင်းကို မခံသော လူကြီးတို့နှင့်အတူအိပ်၍နေရကြလိမ့်မည်မဟုတ်လော ထိုလူကြီးတို့သည် အသက်ရှင်သော သူတို့၏နေရာ၌လူကြီးတို့ကိုကြောက်စေတတ်တော်လဲစစ်တိုက်လက်နှင့်ပါလေမရဏနိုင်ငံတဲသို့ဆင်းသွား၍မိမိဓာကိုမိမိခေါင်းအောက်မှထားလျက်မိမိတို့အယိုးပေါ်မှ မိမိတို့အပြစ်တည်လျက်ရှိကြ၏တင်းဒီလဲအေပြားလီချင်းကို မခံသော လူတို့အလယ်၌ကျိုးပြက်၍ဓာဖြင့်တည်သောသူတို့နှင့်အတူလဲလျက်နေရလိမ့်မည်ထိုရ၌အေဒုံလည်းရှိ၏အေဒုံရှင်မြင်းနှင့်မူတော်မတ်တော်တို့သည်မိမိတို့တကိုးပါလျက်ဓာဖြင့်တည်သောသူတို့နှင့်အတူနေရာကျ၍အေပြားလီချင်းကို မခံသောလူ မြေတွင်တဲသို့ဆင်းသွားသောသူတို့နှင့်အတူအိပ်ရကြ၏ထိုအရ၌မြောက်ပြည်မင်းဇီးတုံမင်းအပေါင်းတို့သည် ရှိကြ၏ကိုတကိုးကိုရှက်လျက်ထိတ်လန့်လျက်တေသောသူတို့နှင့်အတူဆင်းသွားကြပြီဓာဖြင့်တေသောသူတို့နှင့်အတူအေပြားလီးခြင်းကိုမခံသော လူဖြစ်၍အိပ်ကြ၏မြေတွင်တဲသို့ဆင်းသွားသောသူတို့နှင့်အတူအရှက်ကွဲလျက်နေကြ၏ ဖာရောဘုရင်သည်ထိုလူများတို့ကိုမြင်၍ဓာဖြင့်သေသောမိမိလူအလုံးရင်းရှိသမျှတို့ကြောင့်ပူပန်သောစိတ်လျှော့၍ဖာရောဘုရင်နှင့်မိမိဗိုလ်ခြေအပေါင်းတို့သည်သက်သာကြလိမ့်မည်ဟု အရှင်ထာဝရဘုရားမိန့်တော်မူ၏။အသက်ရှင်သောသူတို့၏နေရာ၌သူသည်သူတပါးတို့ကိုကြောက်စေသော အခွင့်ကိုငါပေးသော်လည်း၊ဖာရောဘုရင်နှင့်သူ၏လူအလုံးအရင်းရှိသမျှတို့သည် ဒါဖြင့်သေသောသူတို့နှင့်အတူအယေပြားလိချင်းကို မခံသော လူတို့အလယ်၌လဲ၍နေကြလိမ့်မည်ဟုအရှင်သာရဘုရားမိန်တော်မူ၏